ဒီကသွဲကုန်းထားတဲ့ကိလေသာတွေရဲ့ရှိရှိဆွဲအားကတရှိရှိရုပ်ကံလွတ်ဖို့ရာအတွက်သိက္ခာ၃ရပ်ရှင်းသုံးပုံလေးတွေပေါ့လေကျော်သွားပါလားဒီလသိက္ခာနဲ့ရှုလုံဆောက်ထားတဲ့ကိလေသာတွေပေါ့လေအဲဒါတွေက ဆောင်ကျင်ခြင်းဖြင့်ဒီအမှုတွေကိုလောက်ဖဲနဲ့ဆောင်ကျင်ခြင်းဖြင့်ကျွလို့ဆိုရတဲ့ကိလေသာကိလေသာရဲ့ဆွဲအားကရုပ်တဲ့လွတ်သွားပုံလေးခြေကလူပိသားပုံလို့အဲဒီဓမ္မကခြေသုံးတဲ့ပုဂ္ဂိုလ်ကို အောက်ကိုဆွဲချတဲ့အားကလွတ်အောင်ယုံတော့စင်တာမြင့်တင်သွားကုန်လေးပေါ့ဒီကရှင်းသုံးတဲ့နည်းရှင်းသုံးမှုရှင်းသုံးလို့ရရှိတဲ့အကျိုးရလဒ်ဒီကျိုးရလဒ်ကကိုယ်ပိုင်တဲ့ဒီရှိဖြစ်နေတော့ပိုင်တဲ့ဒီရှိကိုကိုယ်လိုလိုအသုံးချနေတာပေါ့တရားရှင်းဆောင်မှုဆိုတာပြောတော့ပါတယ်ဆိုတော့စိတ်ထဲမှာဖြစ်တဲ့ကိလေသာကတော့ ဆွဲရကတော့ဒီလက်ချက်ချက်နဲ့မလို့သေးတော့သမာဓိသိက္ခာနဲ့ဘုရားရုံးခံရမယ်ဘုသတိပဋ္ဌာန်ကြီးနဲ့ဆိုလို့ရှိရင်ဖြစ်တိုင်းမှဒီပရိသေဆောင်းမှုအစဉ်ထားဆိုတဲ့အတိုင်းကိုယ်မြာလေးပေါ်တိုင်းခန္ဓာကိုယ်ရနာလေးပေါ်တိုင်းစိတ်ကူးစိတ်ဆိုင်ဆိုင်မှုတွေဖြစ်တိုင်းထွေရရသဘောမြာလေးဖြစ်တိုင်းပေါ့ဒီလိုလုံးဟာ သတိပဋ္ဌာန်ရဲ့အရှိခွက်ကြီးပဲရှုခွင်းကြီးပဲအဲဒီရှုခွင်းကြီးတွေကအကြောင်းတိုက်ဆိုလို့ဘွားကလေးပေါ်တယ်အတိတ်ကပေါ်လာတာရှုခွက်ကလေးရှိတယ်ထိစားရှုခွက်ကလေးအဲဒါလေးတွေစောစောလေးနဲ့ရှုပြီးတော့စိတ်ဆူစီရတရားတော်ကိုဖြစ်ရအောင်စောစောလေးမှတ်နိုင်မှစိတ်တရားတော်ကိုဖြစ်ရအောင်အမြဲအောင်မှစိတ်ကလေး စိုက်ပြီးတော့ချပြီးတော့ငြိမ်ဝတ်သွားအောင်ပေါ့ကြီးဆိုရင်းမှတ်နိုင်အောင်လည်းပဲအခုဒီပြအားဆက်ရတာပေါ့လေ။အနေဥပမာလေးနဲ့ပြောခဲ့ပါလား။အာတဘလုံနာဝရိယနဲ့အရေးတကြီးဆက်ချင်းပေါ်လာတဲ့ရှုွက်ပါရှုတိစိတ်ရောက်သွားအောင်လို့ကောင်းအားကိုယ်ရည်တွန်းပေးနေလို့ရှိရင်အဲဒီရှုွက်အာရုံမှာစိတ်ကလေးကကတ်တည်သွားတော့ ရအားဆိုင်သေးသလောက်တတိတတိလေးရလည်းပဲသင်္ဆမပြရည်ရည်ရောက်လို့ဖြစ်လာအတ္တိရဆိုတာဘောတနာဆိုတာသင်္ဆမပြဖြစ်ကြီးနေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်သင်္ဆမပြကတ်နေတာဘုရားကအားဆိုင်ပြီးတော့ကိလေသာလက်ခံပယ်လာတာကိလေသာတွေဖြစ်ကုန်မရအကုသိုလ်လမ်းကြောင်းပိတ်ပြီးတော့ကုသိုလ်လမ်းကြောင်းတွေဖွင့်ထွက်လာတာ ပွင့်ထွက်လာတဲ့ကိလေသာအဲကုသကုသလမ်းကြောင်းမှာတတိဦးစီးတဲ့ကုသိုလ်တွေပေါ့ဒါရှင်းတဲ့ကုသိုလ်တွေဖြစ်လာတာဒီမိနစ်မှာဆိုရင်တွက်ကြည့်လို့ရှိရင်အချိန်ပေါင်း60အနည်းဆုံးပေါ့နောက်လို့ဆိုရင်အချိန်ပေါင်း300ကုသိုလ်စီကြောင်းကြီးဒီစီကြောင်းကိုဖြစ်တာတဏှာကြီးဆို3600တတိကတမောတတိကအားဆိုင်ပြီးတဲ့အာယုံထဲမှာတက်ပြီးတော့ဒီလိုအစဉ်ဆက်ပြဖြစ်နေတယ်လို့ စိတ်ထင်လည်းပဲညီညာမှုတွေမဝင်ဘူးဆိုတော့သူကတားခါတာကိုအဲဒီပုံမှာစိတ်ကလေးစိတ်ကလေးကျသွားတယ်ခဏိကသမားကြီးဖြစ်လာတာအဲဒီခဏိကသမားကြီးဖြစ်တဲ့ခိုက်တာမှာဇာကနဲ့ဆင်ရှားတာမရှိဘူးဒေါသနဲ့ဆင်ရှားတာမရှိဘူးဆင်ရှားမှုကျင်းပြီးတော့ငြိမ်သွားတာဝတ်သွားတာပေါ့ဟွန်းခိုက်တာငြိမ်သွားတာပေါ့ သမာဓိနဲ့ရှင်းလာတာအဲ့ဒီခါမျိုးမှာတတိလွတ်လို့တတိမဲ့လို့စိတ်ဆူစီးပြီးပြဲပြီးတော့စိတ်ထဲမှာဖြစ်တဲ့ပြုဋ္ဌာနာကိလေသာတွေဆွဲအောင်ရှိတော့ဆွဲရတယ်ကျင်းတယ်ဇမနီမှာလို့ရှိရင်အချိန်ပေါင်း60ဆွဲရလို့9မိနစ်ဆိုလို့ရှိရင်9မိနစ်ဆိုရင်300တနားဆို3000ဆိုရဆိုတော့ ခိုက်တန်ခိုက်တန်လေးကိစ္စဆွဲရတာတော့ကြိုးစားနေတော့အဲဒီခိုက်တန်ကောင်းကျူလိုက်လို့ရှိရင်အာဝကောင်းကောင်းဆွမ်းအားတွေဖြစ်လာအဲဒီဆွမ်းအားတွေများလာတဲ့အခါမှာစိတ်သက်ရှင်နေတဲ့ကိစ္စတွေဟာတော်တော်လေးဝေးသွားတယ်၊ကွာသွားတယ်၊ကျင့်သွားတယ်။ရှင်းတော့ကြည့်သေးဘူးပေါ့။ရန်သူနဲ့နေလို့ ရတုအနောက်ရှက်မခံလို့ရှိရင်ရတုနဲ့ဝေးအောင်လုပ်ရတာအဓိကသူကိလေသာရတုနဲ့တစ်သေးသေးဟောဒီသစားသစားဝေးအောင်လုပ်ရနေပြီးတော့တော်တော်ဝေးသွားသွားပြီဆိုလို့ရှိရင်သူ့ရဲ့အနောက်ရှက်ကကျင်းသွားတယ်လို့ကိလေသာသူ့ကဝေးသွားတော့ကျင်းသွားတယ်အဲဒီခါမျိုးမှာသရုပ်ဌာနကိလေသာဆွဲအားပေါ်တယ်ကျင်းနေတယ်လို့ဆိုရမှာပါ အဲလိုသမာဓိတိတ်ခါကြီးဘယ်ပုံပဲကြီးရှင်းသုံးရတယ်ဆိုတာပေါ့လေအပူတကြီးအားဆိုင်ပြီးတော့ဆုံးယုံစွာရှုလို့စိတ်ဆူစီးပြရတယ်အတိဘောလည်းဘောလည်းပေါ်လာပြီးရှိခွေအာရုံနဲ့မှာပါဒီကလေးရောက်တော့တစိအားဆိုင်ပြရတယ်ဆွဆွနေရတာရှိရတယ်ဒီထဲမှာစိတ်ကလေးဆူစီးပြရတယ်ဒီလေးမှလေ့လာတော့ဒီနေ့မှကြည့်တော့ မတိရမတိလို့အစိမ်းသာနေရကနေပြီးတော့ပြီးသွားတော့အစဉ်သာမြင့်တယ်ရှင်ကြီးမှတရားကလေ့လာတဲ့ပုဂ္ဂိုလ်ကိုအစဉ်သာမြင့်တင်ပေးပြင့်တင်ပေးအောင်ပေါ့အရှင်းတဲ့ခါကျတော့ပြိတာဆွဲရတာလွတ်သွားတာရှင်သုံးရင်းစာပါရှင်သုံးနေတာလည်းပဲဒါလည်းပဲတရားကိုဆောင်တာဆောင်သူခေါ်တာတရားရှင်သုံးသူခေါ်တာ ကိလေသာဆွဲရောကလွတ်သွားတာဒါလည်းတရားရှင်းလုံးကိုပိုင်သွားတာပဲဟွန်းတရားတွေရှိအောင်လုပ်တော့ရှိလာပြီဆိုလို့ရှိရင်ဒါကိုပိုင်သွားတာကိုပိုင်ရှင်းလိုက်တာပဲဆွဲရည်ကတော်တော်လေးဝိကွာသွားပြီဆိုလို့ရှိရင်ရာဂဒေါသလှုပ်ရှားမှုကလည်းဒီဆန့်ကျင်တဲ့စိတ်အစဉ်လေးတွေဖြစ်နေတာဒါလေးတွေကိုရရှိထားတာပါ ရှင်ဤမှာလေ့လာခြင်းလက်ရှိရှင်တောင်းခြင်းရှင်တောင်းလို့ရရှိခြင်းနဲ့ကိုယ်ပိုင်တဲ့အရာတရားကိုပါလေအဆုံးချနိုင်ခြင်းဆိုတာတရားရှင်သုံးသူခေါ်တာပါပဲရှင်သုံးတော့အဲ့ဒီတရားကပိုင်အောင်လုပ်တဲ့ပုဂ္ဂိုလ်ကိုပြုတ်ထန်တဲ့ကိလေသာစေကုသနာချန်ပြီးတော့ဖြစ်ပေါ်တဲ့ကိလေသာဆွဲအားကလွတ်သွားအောင်သူကကဲတင်ထားလိုက်တာပဲဒီမှာလက်တည်ရှင်းနေတာလည်း အဲမနေ့ကအဲဒါကြီးပြောပြီးတော့ဒီကအဆုံးသတ်ပါပါတယ်ဒီနေ့ပညာသိက္ခာကအနည်းဆုံးကိလေသာဆွဲရတာလုပ်ပုံလေးတွေစာလုံးနဲ့လက်ရှိပေါင်းစားပြီးအရှင်းရပါမယ်တကယ်အမှန်တရားတွေတိုင်းစားသိချာပြီးရှင်းရှင်းလင်းလင်းသိနေတဲ့အသိဉာဏ်ဖြစ်ပွားရေးဟာ တတိတိထားရတဲ့ခူးခြားခြားပြထားတာမရှိပါဘူး။တတိထာကြီးရဆိုလို့ရှိရင်အတ္တပိသမ္ပါဇဏသတိမှာဆိုတော့ဒါလောက်ပဲကြရပါလား။အတ္တပိကိလေသာကိုအစုတ်တတ်ခြင်းကိုသိလျှောက်စေနိုင်တဲ့အတ္တဘလုံးလောက်ရရှိရမယ်။အစုတ်အစုတ်ကို၆စီနိုင်တယ်ဆိုတာ အပူဓာတ်ကလည်း၆တာပါပဲလေဘူးနဲ့တွေ့ရင်အဆိုရင်ဖြစ်တဲ့ဟာကြီး၆သွားတာဒီဘူးနဲ့တွေ့လို့ရှိရင်တစ်ချိန်၆သွားတာပဲအပူဓာတ်ကသာဆိုအဆိုတတ်တယ်လို့ဆိုတာထပ်နိုင်တယ်ဒီတော့အတ္တဘဟာအပူဓာတ်ကြီးရှိရတာပဲအစ်စစ်စစ်ရောရဲရဲကြီးဒီလိုလုပ်လို့မရပါဘူးအများကြီးနှုတ်ချပြီးတော့တက်ကြွထက်လာနေတယ် သတိရည်ကြွရတယ်မလားဒါကလုံလောက်ကြီးထက်တဲ့လုံလောက်ကြီးကစိုက်ရလို့ရှိရင်အတိတ်ကပေါ်လာတဲ့ရှုခွက်ကလေးတွေကိုအမြဲတစေဆွဲပြတ်မှတ်နိုင်ပြီးတော့စိတ်ဆူဆီးမှုရဖို့ရတရားမှတစ်ဆင့်ဆိုင်ပြီးတော့အမှန်တည်းဖို့ရအားဆက်ရတာပဲပေါ်လာတဲ့အာယုဒီစိတ်ကလေးရောက်ရောက်ပေါအောင်တွန်းအားအမြဲတစေအမြဲတစေပြေးရတာ သက်သာနဲ့တွန်းအားတစ်စီပေးနိုင်လို့ရှိရင်အဲ့ဒီရှုခွင့်အောင်စီစိတ်ကလေးကကတ်တည်တော့တာတတိလည်းအလိုလိုဖြစ်လာတာတတိဖြစ်လို့ရှိရင်သမာဓိလည်းဖြစ်တာစိတ်ဆူဆီးမှုရတာပဲအဲ့လိုလုပ်နေလို့ရှိရင်သမ္ပချာတော့ဆိုအတိအလိုလိုဖြစ်လာတာပဲသဘာဝဝတ္တနာဇာလေးပါပါတယ်ဆိုလို့ရှိရင်တော့ပိုကောင်းတာပါဝတ္တနာဇာဆိုတာက ဖောင်းမှုပကူကအစချက်ကြီးပေါ်လာတဲ့အရှိပေါ်ကြီးလေးဒီကလေးတဲ့တဲ့သွားအောင်ပါလေခွန်ရဖြစ်နေအောင်ပေါ်လာတဲ့အာရုံကြီးစိတ်ကလေးဆွဆွတင်သွင်းလိုက်တယ်လို့အဲ့ဒီစီတဲ့တဲ့တဲ့မှာကြီးရောက်အောင်ရွယ်စုချက်ကြံရွယ်ချက်ဆိုတာရှိရပါတယ်ဒီပေါ်မှာပဲစိတ်ကလေးရောက်နေတယ်ဆိုတာပါပဲဒီပေါ်မှာပဲစိတ်ကလေး အဲတဲ့ဒီမစားပါဘူးဘယ်မှဆော်ကမ်းရှိအောင်ဆိုတာလေငကွာလည်းပဲဒီသင်ရှင်ထားတဲ့သဘောလေးရှိရတယ်ဆံရချက်ရှိရတယ်ပြီးတော့လည်းပဲတက်အောင်လို့ချိန်နဲ့ပြရတာပါအဲဒါကြီးကဆံသဘောကြီးပါပဲဒီဝေဇုဆိုတာပါလေဆိုပြီးတော့ဆူစိတ်ထားတာပါလေချိန်ထားတာပါစိတ်ထားလို့တက်နေပြီဆိုလို့ရှိရင်ကာမဂုဏ်အာရုံတွေစိတ်ရောက်တော့ကောင်းတာကြီးဉာဏ်ချမ်းသာစတိတွေ့နေတာ အဲ့ဒါတွေလည်းကင်းနေတယ်။ဒီရောက်ဖြစ်ရှိတဲ့သဘောတွေတတ်ကျင်တတ်ကျင်တဲ့သဘောတွေကျပါရမှုချက်တွေကကင်းနေတာပဲ။သူများဒိဒုက္ခပြေလို့လည်းသဘောရှင်းသက်လို့လည်းရှင်းရအောင်ရှင်းသက်လို့လည်းသဘောဝိသဝတ္တလည်းရှိဘူး။လွဲချော်တဲ့စံရချက်တွေဆိုရင်ဘာမှမရှိဘူးညာနဲ့ဘာလည်းမစိတ်နဲ့တော့တည့်နေတယ်။အဲ့ဒါကြီးကျတော့အလေးကြီးရပါလေ။ ထက်ကလေးထက်ကလေးတဲ့ကျလာတယ်ဟိုဒီမှာကိုချိန်ချိန်ပြီးတော့ပြည့်နေရနေရတော့အလေးချိန်ရလာပြီဆိုလို့ရှိရင်လက်ဆောင်ဖြစ်လာတယ်ဟောဒီတဲ့နေတော့အဲဒီဝတ္တနာဆန်တော်ကြီးလည်းပါရပါတယ်ဒီတော့ကနဝရိယတတိသမารီလည်းပါပြီအာုန်လည်းပဲအများအားလုံးကိုကြည့်နေပြီဆိုလို့ရှိရင်ဖောင်းတဲ့အာယုန်လည်းတည့်ကြပါရဲ့ တောက်ပြင်းလှုပ်ရှားတဲ့သဘောထဲမှာတည့်ပြီးကြာသွားရင်တတိယဆရာကြီးကြည့်လာတာပဲ။ရုပ်ကိုကြည့်လာတာပဲ။လက်သေးတာကြည့်လာတာ။ရှင်းရှင်းနဲ့ကြည့်လာတာပဲ။ရှားရှားကိုယ်ရဆန္ဒဆောင်းလာနေတာဒီလိုသူတို့ပေါ်ဆက်လိုက်နေရှိလို့ရှိရင်တောက်ပြင်းလှုပ်ရှားမာပြော့လေးကြပူနွေးစသည်ပေါ့လေ။ဒါတွေတည်းကအကျမ်းစာတွေကြည့်လာတာပဲ။ ကိုယ်ကိုယ်ပြောသိရတာပဲရှိစရာအရင်ကတမျိုးရှိသိတာတမျိုးပဲပေါ့ကိုယ်ပြောသိတာအကြောင်းနဲ့ကြိုးလေးသိတာဟောတော့လည်းဒါကြီးရှင်းခဲ့ပါကြောက်ကြတဲ့ဒီပုံမှာချက်ချင်းပေါ်ချက်ချင်းကြောက်တော့မမြဲဘူးလည်းသိရတာမမြဲလို့မကောင်းတာလည်းသိရတာကြောက်ကိုရထင်းလာတာဒီလိုတိုင်းဒီချက်ပုံတွေဒါလည်းသိရတာရုပ်နာကြီးပိုက်ချပြီးတော့ငါကောင်ဆိုတာမရှိဆိုတော့တုံရပဲဆိုတာပေါ့ အသက်ကောင်ဆိုတာလည်းမရှိဒါလည်းတုံရပဲဆိုတာရှိတာကဒါနဲ့ရုပ်နဲ့နာနဲ့ဆိုတာကွက်တိကျက်ကျက်တော်တော်ရှိတာပါရှင်းရှင်းနဲ့သိတာပါအကြောင်းနဲ့အကျိုးလည်းရှင်းရှင်းနဲ့သိတာလေအကြောင်းနဲ့အကျိုးသိလို့ရှိရင်ကနမဟာဇမကြီးဆိုတာလည်းပြုတ်သွားတယ်ခံသိရှိရင်ပြုတ်သွားတယ်အမြဲတမ်းသိလို့ရှိရင်မြဲတယ်ဆိုတဲ့အဆွဲမကောင်းတာဆင်းရဲတာသိလို့ရှိရင်ကောင်းသောချမ်းသာတယ်ဆိုတဲ့အဆွဲသူသဘောတိုက်ပြီးဖြစ်ပုံသိပြီဆိုလို့ရှိရင် ကောင်းစားချမ်းသာတဲ့အကောင်လေးဆိုတာမရှိဘူးရှိတာကတဘာဝတက်တက်ရှိတယ်ဆိုတော့ပါလေယုံနာထဲမှာလည်းယုံနာကြီးကိုယ်ရလည်းအတ္တမဟုတ်ဘူးယုံနာကြီးထဲမှာလည်းကကတတကတ်နေတဲ့အတ္တမရှိဘူးဆိုတော့ပါလေဓမ္မတက်တက်ပဲဆိုတော့သိရတာပဲအစွဲကြီးတစ်ပြေးလေးကျွတ်လာတာပါဟွန်းအဲ့ဒါမတည်ဘူးဆိုလို့ရှိရင်နာနဲ့ယုံတည်ဘူးဆိုရင်ပုဂ္ဂိုလ်တ attva ဇီဝတ္တအစွဲမတင်နိုင်ဘူး ကျောင်းနဲ့ကျုပ်သူကျောင်းနဲ့သူကျုပ်မတည်သေးဘူးဆိုလို့ရှိရင်အကြောင်းမဖြစ်တယ်ဆိုတဲ့အစွဲမဟာဇမကြီးကဖန်ဆင်းတယ်ဆိုတဲ့အစွဲဒါရင်ပြင်ပြင်ဦးတည်သွားပြီဆိုလို့ရှိရင်အကြောင်းနဲ့ဖြစ်တာဆိုတော့နားလည်သွားတယ်။ကျောင်းနဲ့ဖြစ်တဲ့အကျိုးတရားတွေကလည်းသူကျောင်းနဲ့သူကျုပ်နဲ့ဆက်ဆက်ဖြစ်နေဆိုတာနားလည်သွားတယ်။ရှင်းသွားတာပဲ။မမြဲတာစသည်ဒါကြီးလို့ရှိရင်မြဲတယ်ကောင်းစားချမ်းသာတယ်ဘာလို့ဆိုခုလိုတော့ဖြစ်တာဆိုတဲ့အစွဲကြီးတစ်ပြေးချက်ပဲ။အမှန်မြင်မှမဟုတ်တာတွေဆွဲထားတာရှင်းသွားတာ။ အထင်နဲ့မချုပ်ဘူးအမြင်နဲ့သာချုပ်တာဟုတ်အဲ့လိုအကြည့်ဉာဏ်မျိုးကိုသတိကထာမှာပြထားတာကသမ္ပဇာနာလို့ပြထားပါတယ်။သမ္ပဇာနာဆိုတာပြောရရင်တော့ကြည့်သူပေါ့။အတိညာဆိုလို့ရှိရင်သမ္ပဇာညာလို့ခေါ်ပါတယ်သမ္ပဇာညာ။ဒီညာဆိုတာကြည့်တည်ခြင်းပေါ့လေ။ဒီတော့ပညာပါ။တည်ခြင်း။ဒီဆိုတာက စံကြညစံကြညမမကံတိယတနည်းအားဖြင့်ဝန်းကျင်တိတာအဖက်ဖက်ကတိတာအဖက်ဖက်ကတိတာဆိုပြည့်စုံတာတိတာတိတိယနေဆိုလို့ရှိရင်ကြောင်းကျိုးဆိုကြောင်းကျိုးပြည့်စုံတိတာပဲယုံနာတိတာဆိုယုံနာပြည့်စုံတိတာပဲအမြဲပုံတိလို့ရှိရင်တပတ်စိတ်မဟုတ်ဘူးမှန်ပြီတနည်းအားဖြင့်အပြည့်စုံတိတာပဲအပြည့်စုံတိရဆိုတဲ့အဓိပ္ပာယ်ရတယ် ပြည်သူဒီလိုမမှန်ကန်သိတာအပြည့်အစုံသိတာလည်းပဲစာပြည့်လို့သိတာဆရာပြည့်လို့သိတာမဟုတ်ဘူးဆံကျင်ကကိုယ်တိုင်သိတာတဲ့မမှန်ကန်သိတယ်သိပြီဆိုလို့သိတယ်ကိုယ်တိုင်သိတယ်သိသိတယ်လားဟင်းအဲ့ဒါလို့သိတဲ့ခံမျိုးကလည်းဘလို့မတွေ့ဘူးမဟုတ်ဘူးတခုနဲ့တခုရောချင်းမရှိဘူးတန်တန်ကိုယ်ကိုယ်ပြပြခြားခြားနာနာရှင်းရှင်းလင်းလင်းဆိုတဲ့သာသိတာဒါကြီးကမဟုတ်ဘူးအမျိုးစုံထူးထူးခြားခြားသိတာ တခုနဲ့တခုမကွဲဘဲနဲ့ရှင်းရှင်းလေးပြတ်ပြတ်သားသားလည်းသိတယ်ထူးထူးခြားခြားလည်းသိတယ်စာအုပ်ဖတ်ပြီးတော့သိတာအများကြီးသားတယ်စဉ်းစားပြီးတော့သိတာလည်းအများကြီးသားတယ်ထူးခြားခြားလည်းသိတယ်အမျိုးစုံသိတယ်သတိသိဖြစ်လာတယ်ကြောတာအဲဒီမြတ်ဆိုတာဟွန်းအဲဒီဒီဒီဒီလာပြီဆိုလို့ရှိရင်အစွဲတွေချက်တော့ကိလေသာမျိုးပါတခါပြတ်သွားတာဟွန်းမျိုးပါပြတ်သွားတယ်ဆိုတော့စိတ်ထဲဖြစ်ပြီးတော့ စိတ်ကြဖြစ်နေတဲ့ဆွဲအားလည်းပဲမရှိကျွလွန်စော်ကားတဲ့ဆွဲရအချမ်းလည်းပဲမရှိဆွဲအားအမှုမျိုးတော်မှာပြတ်ပြီးဆိုလို့ရှိရင်ခုနစိတ်ထဲမှာဖြစ်တဲ့ဆွဲအားနဲ့ကာယကံဝစီကံရောကျွလွန်တဲ့ဆွဲအားတွေကခင်းပြီးတော့ဘယ်လိုနေမလဲဆိုတော့ရှိပါပညာဓမ္မပညာသိက္ခာကိုရှင်းရှင်းလို့ရတဲ့အတွက် အဲဒီရှင်းတော့ရတဲ့တရားကအရှင်းသုံးသူကိုရှင်းသုံးတဲ့ရှိတယ်လို့ရှင်းသုံးတယ်ရှင်းသုံးသူကိုခုနအနိစ္စကိလေသာဆွဲအားတော့မလွတ်အောင်အပေါ်မှတင်ပေးတာရှင်းသုံးကြီးလေ့လာတဲ့ရှင်းသုံးတဲ့မျိုးကိလေသာဆွဲကလွတ်နေတဲ့အကျိုးရလည်းကအင်းဆွဲရလွတ်သွားပြီဆိုတော့စိတ်ဟာ ထူးထူးခြားခြားတန့်ရှင်းပြီးတော့ပေါ့လေကျော်ရွှင်မှုတွေပြီးတော့ဝန်တာမှုတွေစသည်စသည်ပေါ့လေဒါတွေဟဲ့နောက်ပိုင်းမှာအများကြီးဖြစ်လာတော့တော့ဒီမှာအဲ့ဒါလေးကိုပိုင်းလာတာပဲအဲ့ဒါဒီပညာသိက္ခာကိုရှင်းပြီးမှသိပြီးတော့လက်တွေ့ဖြစ်ဆောင်လို့ဒီလက်သိက္ခာတရားအဲဒီလက်သိက္ခာတရားကအရှင်းဆုံးတယ် ဆွဲမှကျင်ပေးထားတာကဲတင်ပေးထားတာအဲ့ဒါကြီးပေါ့ဘယ်လောက်ထိကဲတင်လဲဆိုလို့ရှိရင်ဝတ္တနာနဲ့ရင်းကျင်ပြည့်စုံသွားတဲ့အခါမှာသမဏကျောက်ဆရာကောင်းတဲ့အပါရခေါ်တဲ့ဘဝဆိုးတွေကကဲတင်ပေးတယ်နော်တဏှာမှာခေါ်ထားတာတော့လွယ်လွယ်လေးပါပဲ သတ္တဘိက္ခုရေဒိက္ခုသမ္ပဇာနောသတ္တဘိက္ခုရေဒိက္ခုဝေရတိသမ္ပဇာနောအယောအမကအနိစ္စတည်းဒိက္ခုအမင်းမြပြတတိကပ်နေရမယ်တတိကပ်နေရမယ်ဒီချိန်ကလောလို့ရှိရင်ကျန်တဲ့အချိန်တွေမှာသွားရထိုင်လျောင်းအရိယဘုလေးရောလုံးမှာကိုယ်နဲ့ဆိုင်ထား လည်းရင်ပေါ်တဲ့အာယုံကိုဆင်ဆက်မပြတ်ဆွမြတ်စွာမှတ်ရမယ်။ဆွမြတ်စွာမှတ်တော့ဗာကျင်းဆိုသံဃာကျန်တော့ဆိုတော့ခုနအတိညာဖြစ်လာတာကိုနားပါဒီတော့တကယ်အမှန်တရားတွေတကယ်ရှိအောင်ရှိတဲ့ယုံနာအမှန်တရားတွေသူရဲ့အချင်းချင်းကြောင်းကျိုးဆက်ပုံတွေအမျက်ရှိတဲ့သဘောပဲခေါ်တဲ့ဖြစ်ရဆုံးလေအစစ်စစ်စစ်စစ် တကယ်ရှိသဘောတွေကိုရှုပြီးတော့အတိညာနဲ့တက်သွားဖို့ရတခုပဲရှိတယ်ပေါ်တာကိုစိုးစိုးမြတ်မှမလို့သိနေစိတ်ကလည်းမလားပါမှန်ရင်အတိအကျလို့ရလာတာပဲအဲ့ဒါဖျားရဲ့အဆုံးပါပဲဘုရားဝအမကအနုသာရနေနေ့ဒီခုလိုမှတ်ရရနေပါစေ မှားရလို့ရှိရင်အတိဖြစ်လာတာပဲအမှားရစီတိတိအမှားရလို့ရှိတိတိနေမှာသင်ထေဖျားဆုံးမတော်ကြီးအဲဒီအမှားရလို့တိတိနေလို့ရှိရင်ဒါဖျားဆုံးမကြီးတာပဲအဲဒီတော့အကုန်လုံးအကျုံးဝင်သွားတယ်ဒီလာလည်းပါတော့တာသမာဓိလည်းပါတော့ပညာလည်းပါတော့တာမရရင်တမာရီအလိုလိုဖြစ်လာမှာအမရအောင်လည်းပဲအားဆိုင်မှုကလည်းပဲအလိုလိုပါလာတာအားဆိုင်ရမှာလေတတိဖြစ်အောင် တတိဖြစ်လာပြီဆိုလို့ရှိရင်အလိုလိုပဲစိတ်ဆူဆီးမှုသမာဓိရလာတာပဲလေဟွန်းပေါ်ရအောင်နဲ့တက်အောင်လည်းပဲဒီကချိန်ရပြီးတဲ့တော့ကလည်းအလိုလိုပါသွားပြီလေတက်ပြီးတော့အဲ့ဒီမှာစိုက်ကြပြီဆိုလို့ရှိရင်သမ္မတန်တော့အရာအတိညာအမှန်ဖြစ်လာပြီပေါ့အဲ့ဒါဘုရားဆုံးပါပဲအဲ့ဒီအဆုံးအမတွေကိုတက်ခွဲကြည့်လို့ရှိရင်ဒီလသိက္ခာလည်းပါသွားတယ်သမာဓိသိက္ခာလည်းပါသွားတယ်ဉာဏ်သိက္ခာလည်းပါသွားတယ်သိက္ခာ၃ရပ်လည်းပါသွားတယ် ညာသိက္ခာနဲ့ကိလေသာမျိုးတွေပြတ်တာကိလေသာမျိုးဆိုတာအကြောင်းရင်းရင်းဖြစ်ခွင့်ရှိတဲ့ကိလေသာပါဠိလိုအနုရှိယကိလေသာခေါ်တယ်ဖြစ်တော့ဖြစ်တယ်အကြောင်းရင်းရင်းဖြစ်ခွင့်ရှိတဲ့ကိလေသာကိုယ်တည်းကကိုယ်တိုင်းအာယုံကိုအခုလိုသတိမထားဘူးဆိုလို့ရှိရင်တတိမဲ့တော့စိတ်ဆူစီးပြဲသွားတယ် ပေါ်လျာအာယုံကိုမမှတ်လေလေစိတ်ဆူဆီးကျယ်ပြီးတော့ဟုတ်လားလွတ်ထွက်တော်လိမ့်မယ်စိတ်ဆူဆီးကျယ်ပြီးဆိုလို့ရှိရင်ပေါ်တဲ့အာယုံရုပ်လည်းမသိဘူးနာမ်လည်းမသိဘူးကြောက်ကြောက်ဆက်ကုန်လည်းမသိဘူးအမျက်စင်းသဘောပဲဆိုတာလည်းမသိဘူးအစစ်စစ်အစစ်စစ်လည်းမသိဘူးမသိတာဝိဇ္ဇာခေါ်တာပဲမသိဘူးပေါ်လာတယ်ဘာဖြစ်လို့လဲ စတိလွတ်လို့လာပါအဲ့ဒါတော့အကြောင်းယူလို့ရှိရင်ဥပ္ပဒနာရဟဆိုတာပါလေဖြစ်ထိုက်တဲ့အကြောင်းယူလို့ရှိရင်ဖြစ်ထိုက်တဲ့ကိလေသာဖြစ်တော်ဖြစ်တယ်ဖြစ်ခွင့်ရှိတဲ့ကိလေသာအဲ့ဒါကိုပဲဆရာမြတ်များကမျိုးကိလေသာလို့ခေါ်ပါတယ်ဟွန်း ထင်ရှားတော့မပေါ်ဘူးပေါ့သူတော့အကြောင်းရင်းလို့ရှိရင်ထင်ရှားပေါ်လာတယ်ပေါ့နော်ခုနပေါ်တဲ့အာယုကိုသူတို့ပေါ်တဲ့လက်ကြီးတို့မမှတ်တော့တတိမဲ့သွားတော့အဲဒီတတိမဲ့တာဟာခိရိတဖြစ်ခြင်းအကြောင်းပဲမျိုးကနေပြီးတော့ပေါက်လာခြင်းအကြောင်းပဲအမှန်မသိဖြစ်သွားတယ်အမှန်မသိရုံနဲ့ဘူးအလွဲကြည့်ပါပါလာတယ်ဟင်းရှင်ရဲ့ကိုချမ်းသာလို့ခင်မတော့တဏှာဖြစ်လာတယ် ကြောက်တဲ့ယုံနာယုံနာတရားယုံနာတရားမသိတော့ဇီဝအတ္တဆွဲဖြစ်ပါလေ။ကြောက်တဲ့ဆိုမသိတော့ပရမတ္တအဆွဲကြီးပေါ်လေခံရရှင်ဝါတာဖြစ်ပါလေ။ဒီတော့မသိတော့အလောချော်ကြီးဖြစ်သွားတော့ဒိဋ္ဌိဆိုတာပေါ့လေ။အဆွဲကြီးဝင်သွားတော့အဆွဲကြီးဝင်သွားတော့အမှန်တူဆိုလို့ရှိရင်အမှန်တိမှခိုင်ချက်ဒီစိတ်ကကျင်းပါဦး။ဖြစ်တော့ အတိတ်ရှိတယ်လို့ထင်တာစောစောကမရှိလို့မဟာဗမာကြီးဖန်ဆင်းရှိနေလို့ပြရတာရဲတာမရှိလို့ရဲတယ်ဆိုတဲ့အစွဲကြီးမကောင်းတာသိလို့ကောင်းစားတယ်ဆိုတဲ့အစွဲကြီးသူတော်တိုက်ပြီးဖြစ်ဖို့မသိတော့ကိုလိုတိုက်ပါလို့ဆိုအတကလုတ်ပြီးတာကြီးဆိုတဲ့အစွဲကြီးပါအဲ့ဒီဆိုရင်မချို့ဖြစ်ဆက်ရှိမှလို့ရှိမှလို့ရှိရင်သိတည်သွားတာသိတော့မသိလို့ကအစွဲကြီးဝင်လဲဆိုတော့သိသွားတော့အဲ့ဒီအစွဲကြီးဝင်တော့ဘူးပေါ့ အကြောင်းရင်းလို့ရင်ဖြစ်ခွင့်ရှိတဲ့ဖြစ်နိုင်တဲ့မျိုးကိလေသာတွေအဲဒီမျိုးကိလေသာတွေသိသိသွားလို့ရှိရင်ဆရာတတ်တဲ့အစွဲလည်းမရှိတော့ဘူးကောင်းလေးရှိတယ်အသက်ကောင်းလေးရှိတယ်အသက်ကောင်းလေးရှိတယ်အဆွဲလုံးရှိတော့အဲ့ဒီအဆွဲကြီးထုတ်သွားတာအဲ့ဒါကိုပဲအနုရှိယကိလေသာခင်းတယ်လို့ခေါ်ပါတယ်ယုခိလေသာပြတ်တယ်လို့ခေါ်ပါတယ် ဒုက္ခပေးတတ်တဲ့ကိလေသာတွေတော့ကုန်ရင်းအောင်အထုတ်နိုင်တယ်အကောင်းဆုံးပေါ့လေ။ဒါပေမဲ့လို့အရေးကြီးဆုံးကိလေသာတွေကိုတော့ရှိဦးဆိုတာပယ်နိုင်ဖို့ပယ်နိုင်လို့ငြိမ့်ပါဘူးအရေးကြီးဆုံးပဲ။အဲ့ဒါကြီးကတော့ဒိဋ္ဌိရဲ့ဝိသိကိစ္စပါ။ဒိဋ္ဌိဆိုတာကတော့စောစောစောစောပြောခဲ့တဲ့အစွဲတွေပေါ့။ဝိသိကိစ္စဆိုတာကအမှန်တရားကိုကိုယ်ပညာနဲ့မမြင်သေးတော့ ယုံကြည်လိုက်တဲ့အရာတွေကိုယုံကြည်နိုင်လောက်တဲ့အသိဉာဏ်မရှိသေးတော့သူ့လောက်တူလည်းငွေကွဲနေတဲ့ဝိသိကိစ္စပါပဲ။ဒီလိုတွေလည်းအဆိုးဆုံးပဲ။သူကဥဒ္ဒအကျဆုံးကိုဆွဲချတယ်။ဆွဲအသိကောင်းတယ်သူက။အဲဒီနှစ်ခုနှစ်ခုရဲ့ဆွဲရတာလွတ်တော်ဘူးလို့သိအရေးကြီးပါတယ်။သမဏကြီးကျယ်တဲ့ယောဂကျိုးကြီးပဲသူက။ဒီယောဂကြီးကတော့ဒီတော့ဘုရားမြတ်စွာကစိတ်တစ်ပိုင်း ကိလေသာဆွဲရကလွတ်ပုံကအစအစဉ်စဉ်အစဉ်စဉ်ကိလေသာလွတ်ပုံဒီနောက်ဆုံးကိလေသာဆွဲရလွတ်ပုံဒီကိလေသာ၃မျိုးရှိပုံနဲ့အဲဒီကိလေသာ၃မျိုးကိုပယ်တဲ့နီးပေါ့ရှင်းဆုံးနဲ့အာတိပိထားတယ်လူကျူးစုဖွဲ့မျိုးမပြည့်30ကိလေသာဘုဒ္ဓကမှာလူကျူးတဲ့ကိလေသာပြယုတ်ထာလာစိတ်ထဲမှာစုဖွဲ့လာတဲ့ကိလေသာ ရိုးမပြတ်ဆန်းတဲ့မပြတ်နိုင်တဲ့အကြောင်းရင်းဖြစ်ခွင့်ရှိတဲ့အနိစ္စကိလေသာဆိုတာကိလေသာ၃မျိုးရှိပါတယ်သူခိုက်ဆန်းလိုက်ပြီးတော့အဲဒီ၃မျိုးကိုသူ့အစဉ်နဲ့သူပယ်တယ်နည်းရလဲ၃နည်းပဲသီလသမတိပညာစိုက်စရာသုံးထိတ်တာသီလနဲ့ဥဒိသမတอืมသမာဓိနဲ့ကပြုဋ္ဌာန်နဲ့ကိလေသာသဝေဒနာပညာမေတ္တညာနဲ့က အနုတ္တိယခုနဖြစ်ထိုက်တဲ့ကိလေသာဖြစ်ခွင့်ရှိတဲ့ယုတ်ကိလေသာဖတ်ဘာမှရှိတော့သူယောဂနဲ့သူစိတ်ဘုရားမြတ်စွာကကဲ့အောင်ပေးတော့လားဟွန်းဒီလိုတမတိပညာသာသိနေတာဟမ်ဒါယောဂကြောင့်ရေးပါပဲနာမည်စိတ်ကဲ့အောင်ပေးကြောင့်ရေးမဖြစ်ပါဘူးသူ့နာနဲ့သူစိတ်ယောဂအညီရင်သိလို့သူ့နာနဲ့သူစိတ်ကဲ့အောင်ပေးလို့လူနာကလည်းပဲ ယောဂါတွေကြောက်လို့တဲ့စိတ်ရှိတယ်၊စမ်းကြောင်းမှဖြစ်လို့တဲ့စိတ်တွေရှိပြီဆိုလို့ရှိရင်ဒီလမ်းကြပြီးွယ်တဲ့အခါမှာတဖြည်းဖြည်းဒီယောဂါဆိုရင်ကျင့်ပြီးတော့ဆန့်ရှင်းပြီးတော့လူမာကြီးဖြစ်လာမှာပေါ်ချမ်းပါရေးရလာမှာဒါသိကြပါရဲ့။ဒါကြောင့်ဘုရားမြတ်စွာဘုရားကျွမ်းကျင်တဲ့စေတမာကြီးရဲ့နဲ့တူပါပြီလေ။ဒီလိုကြည့်ကြည့်ထားလို့ရှိပါလား။ခဏ သိက္ခာ၃ချက်ရောက်ဖို့ရအတွက်ဈေး၃လက်ကိုလည်းပဲသင်္ဆော်ရဲကဖန်တီးပြီးတော့ဖန်တီးပေးထားပါတယ်။အဲဒါကဓမ္မနဲ့တူတယ်။သစ္စာပြားကကျွမ်းကျင်တဲ့ဈေးတစ်ပါးကြီးနဲ့တူတယ်။ဒီဒီရှင်ပေါ်တစ်ခုဖြစ်ခေါ်လို့ရှိရင်တော့သီလသမားကြီးပညာအရှင်တရားကတော့ခုနယောဂ၃ချက်ကိုဒီနေ့ကယောဂ၃ချက်ကိုကုစားနိုင်တဲ့ကုစားကြောင်း ဓမ္မနဲ့တူတယ်ဆိုတော့ဒီယောဂကြီးကြောက်ဖို့ရတယ်ဒီကဓမ္မကြီးပညာရှင်းသုံးတဲ့ကိုစားလို့တချို့အရေးကြီးတဲ့ယောဂကြီးကြောက်တာတချို့တော်တော်ယောဂကြီးကြောက်တာတချို့အရှင်းကြောက်တာပေါ့လေစမ်းပါတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါကြီးကတော့ဘုရားရဲ့တပည့်ပေါ့ဘုရားရဲ့တပည့်တွေရှိပါတယ်အင်းအဲ့ဒါကိုလည်းဘုရားမြတ်စွာက ဒါဟောကြားထားပါတယ်ဒီမှာလည်းအခုယုတ်ကိလေသာဖြတ်တယ်ဆိုတာကဆိုကြပါစို့မဖြတ်ရောက်ကဆွဲနေတဲ့ပုဂ္ဂိုလ်တုံကြည့်ပြီးတော့ဖြားတယ်အများကြီးကအပူအပ်တယ်တရားလေးတရားငါတရား၆ထောင်တက်နေကြားတယ်လို့မရှိဘူးဒါပေမဲ့စက်တင်တဲ့ဆရာကခုလို့တော်တော်လေးရှားကြသွားပြီ တရားသုံးတရားလေးတော့ရှိသွားပြီအဲ့ဒါတွေကချအောင်ဆိုပြီးတော့ခွဲတဲ့အခါမှာဟွန်းတရားတော့ရှိသွားပြီ94 96နောက်ငယ်တော့မဟုတ်သေးဘူးပေါ့ဒီတရားတော့ရှိသွားပြီနောက်ဆက်ပြီးတော့စိတ်ကြီးဝဲနေတဲ့အခါမှာဒီအကြီးအကျယ်ဖြားတာမျိုးတော့မရှိတော့ဘူး သူတို့အဖျားပြောရတယ်ရှိနေတယ်နေရချာချာသုံးရချာချာဆိုတော့ရှိနေတယ်ဆရာမတက်တဲ့ခါတော့ဒီကောင်းပါပဲဆရာပြောပြတယ်လို့သူရောက်တဲ့ခါမှာတက်လာတာတော့ဒါတော့ဆရာယောဂါပေါ့တုံ့ရှိပြီးတော့အမှန်အပုဒ္ဒဂရီများတဲ့ကိစ္စယောဂါတော့ခြေပိုင်းကခုထားလို့ကျင်းသွားပြီပေါ့တရားကြာရလောက်ပဲရှိ အပြားမတက်တဲ့ခါမှာအပြားကုန်ပါလားသွားမိဆိုလို့ရှိရင်တိစ္ဆစရာရှိတယ်ရရမှာကြောက်ကြည့်လို့ပြောမှာကျက်လက်စီစားလို့တက်တဲ့အချိန်မှာတက်နိုင်တဲ့အချိန်မှာမတက်တော့ဘူးဆိုလို့ရှိရင်တော့ဒီအပြားပြတ်သွားပြီအပြားမျိုးပြတ်သွားပြီအဲဒီလိုပြတ်တဲ့အပြားမျိုးပါပဲတိရိစ္ဆာန်ဖြစ်စီအာယုံနဲ့ကျုံလို့တိရိစ္ဆာန်အရှင်းဖြစ်တော့ဘူးဆိုလို့ရှိရင်အဲဒီအမှုကျတိရိစ္ဆာန်ပြတ်ပြီလို့ဆိုမှာပါပဲ အဲ့ဒါကိုတော့နောက်နေ့ကျမှပဲဆက်ပြီးတော့ပြောရအောင်အခုတနားကြီးကြည့်ပါတော့ဒါပဲတော့ကြအောင်လို့သာဓုသာဓုသာဓု